ဒီကယောဂီများတကယ်ကြည့်ရမယ်အမည်လေးတွေနဲ့အမည်လေးတွေရဲ့သဘာဝလက္ခဏာစသည်ပေါ်လိဒါလေးတွေတွေ့ဆက်ပြီးတော့ပြောသွားပါတယ်နေချာသိရမယ်အနိစ္စလက္ခဏာသိရမယ်နေချာနိဗ္ဗာန်သိရမယ် ဖြစ်ပေါ်ပြီးခွဲပြောက်သွားတယ်သွားတဲ့သဘောအရိစ္ဆတရားလို့ဆိုရတယ်ကိုယ်ကဖြစ်ပေါ်တဲ့ယုံနာတရားတွေဟာအခုလုံးလိစ္ဆအရိစ္ဆတရားတွေကြီးပါဘာဖြစ်လို့လဲဆိုတော့ဖြစ်ပြီးတော့ကြောက်ခွေသွားတယ်လို့ဒီကျလက္ခဏာလည်းကြည့်ရမယ်ဆိုတော့ဖြစ်ပေါ်ပြီးခွဲပြောက်သွားတဲ့အချင်းရာက ဘောတရားလေးတစ်ခုစလာတယ်စဖြစ်ပေါ်လာတယ်စပိုင်းလေးချိန်ပိုင်းလေးပါပဲသူကအခြေအရာလေးလည်းပါလာတယ်နည်းနည်းလေးတောင်းလောင်နေပြီးတော့သူကပျောက်ကွယ်သွားတယ်ဖြစ်ပြီးတော့ပြက်သွားတယ်ပေါ်ပြီးတော့ပျောက်သွားတယ်စလာပြီးတော့အဆုံးသတ်သွားတယ်အဲ့ဒီအခြေအရာလေးကိုတော့ နိစ္စလက္ခဏာလို့ခေါ်ပါတယ်ဒီပေါ်ပြီးကွယ်ပြောက်သွားတဲ့အချင်းရအခြေအနေကအနိစ္စလက္ခဏာဆိုတာပါလေတော်လွယ်လွယ်လေးနဲ့သူကလည်းခိတာလေးရှိတတ်ပါတယ်ဖြစ်ပေါ်ခြင်းမှာခွေပြောက်သွားတာကိုတွေ့ရလို့မမြဲလို့ကြည့်တာကအနိစ္စနုပ္ပသနာညာနဲ့ လူရင်းကကွယ်ပြောက်သွားတာကိုတွေ့ရရဲ့မမြဲဘူးကြည့်တော့အနိစ္စလူဝဒနာညာဒါလူရင်းပါပဲသို့တော့စာပေရကြည့်တော့လားစဉ်းစားကြည့်တော့လားဆိုတော့ဘာလဲဒီလိုရေတော့တဘာဝကိုမသိနိုင်ပါဘူးသူကထင်ဟပ်ပြီးတော့ကြည့်တော့တဘာဝကြည့်တာတော့အခုလို့ တိပ္ပဏီနဲ့ရှုမှမှတကယ်တဘာဝအရှိတွေ့ပါတယ်။ဒါမလို့ရှုမှဆဲမှာတဲ့။ဘာပဲပေါ်ပေါ်ပေါ်ပြအာယုတွေကိုအခုလိုဆရာဆက်ခြေသားလိုက်ပြီးတော့ဆွေးနွေးစွာရှုမှနေတုံးမှာအဲဒီသဘာဝတရားကြီးစလာပြီးတော့အဆုံးသတ်သွားတာလေးသိမြင်တာကိုဒါအနိစ္စနိဗ္ဗာန်ဉာဏ်ခေါ် အဲလိုအဲ့ဒါဒီလေးပို့ပြီးတော့ရှင်းအောင်လို့ထပ်ပြောပါရစေပြီးတော့ဒါလေးတွေကိုလည်းပဲရိုးရိုးစကားအတုံးနဲ့ပို့ရှင်းအောင်လည်းပဲထပ်ပြောပါဦးမယ်ယောဂီထိုင်ပြီးတော့ဝိဘကဖောင်းပင်မှု မလို့တားပေါ်လေးမှတ်တဲ့အခါကောင်းမှုခေါ်တဲ့တောင့်တာလေးတင်းတာလေးလှုပ်တာလေးကြည့်ရှားတာလေးပေါ့လေဝါရောဖုတ္တပါရောလေအတွေ့ရောပေါ့ကောင်းတယ်လို့ရှိတဲ့ခိုက်တံမှာတောင့်တာလေးဖြစ်ဖြစ်တင်းတာလေးဖြစ်ဖြစ်လှုပ်တာလေးဖြစ်ဖြစ် မြင်တယ်လို့မှတ်တဲ့ခါလေဒီတိုင်းပဲလှုပ်တာလေးရွေ့တာလေးတွေပေါ့တစ်ခုခုအဲ့ဒါကြီးကြည့်သွားလို့ရှိရင်အဲ့ဒါကအနိစ္စတရားကိုသိတာပါပဲအနိစ္စယုတ်တရားကိုသိတာပါပဲအဲ့ဒါမှတ်နေရင်ကထွက်သွားတဲ့စိတ်ကိုလိုက်ပြီးတော့မှတ်လို့ရှိရင်ထွက်နေတဲ့စိတ်အစဉ်လေးတွေပေါ့လေတော့ ကြည့်တာဒါလည်းပဲနာအနိစ္စတရားကိုသိတာပါပဲပိန်လည်းလို့စိတ်ရှိတဲ့အခါမှာလည်းပဲပိန်လည်းရှိမှတ်တဲ့စိတ်နဲ့ထိတ်တိုက်ခိုက်ကြည့်သွားပြီဆိုလို့ရှိရင်လှုပ်တာရွေ့တာဒါလေးတွေပေါ့တကယ်သဘာဝရုပ်သဘာဝအစ်စ်တွေ့တော့ ဒါအနိစ္စတရားကိုသိတာပါဆက်ဖန်နေလို့ရှိရင်ခုနတောင်းတာတင်းတဲ့လှုပ်တာလေးတွေဟာဆက်ဆက်ဆက်ဆက်လာပြီးတော့အဆုံးသတ်သွားတာလေးတဖုံးအတွင်းမှာကိုပဲအပေါင်းကြီးလင်းကားချက်လောက်ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေတာဖောင်းလိုက်ပြီးလေဖောင်းလိုက်ပြီးလေဖောင်းလိုက်ဖောင်းလိုက်ဖောင်းမှာဟောအများကြီး ဒါတွေလည်းပဲစလာပြီးအဆုံးသတ်သွားတဲ့အချင်းရာတွေပြည့်ပြီးတော့ပြတ်သွားတဲ့အချင်းရာတွေအစနဲ့အဆုံးအဲ့ဒါလေးတွေတွေ့လာတာတွေ့လာတော့ဩဘောဘူးခေါ်တဲ့တောင်းတတင်းတာမြဲပဲကိုဆိုတာပေါ့ရှုလေးရကြည့်သွားတာဘောဘူးရဲ့အစပေါ်လာတဲ့အချင်းရာနဲ့အဆုံးသတ်သွားတဲ့အချင်းရာတွေအဲ့ဒါလေးကြည့်ရင် အဲ့ဒီဟာလေးကအနိစ္စလက္ခဏာခေါ်တယ်ဖောင်းတယ်လို့ရှုနေရင်ကအစလာပြီးအဆုံးသတ်သွားတယ်တွေ့တော့ဘောင်းမခေါ်တဲ့တောင်းတလို့ခေါ်ရဟာရုပ်သဘောလေးဟာမမြဲပဲကိုလို့သိသွားတာအဲအနိစ္စနိဗ္ဗာန်ခေါ်တယ်တနည်းအားဖြင့်လည်းကိုယ်ထဲမှာကုရာလေးပေါ်လာတယ် စပေါ်လာတယ်လည်းသိတာပဲပူရပူရလို့မှန်တယ်ဒါလေးအဲ့ဒီပူရလေးအနိစ္စတရားခေါ်ပါလေရုပ်တရားပူရလေးရှုမှလေးရပူရလေးကြောက်ွယ်ဆိုတာကိုတွေ့တော့ပေါ်လာပြီးတော့ကြောက်ွယ်သွားတာလေးအနိစ္စလက္ခဏာခေါ်တယ်သူ့မှာရှိနေတဲ့တဏှာလက္ခဏာလေးပေါ့ပူရလို့ရှိနေတော့မှပူရလေးကြောက်ွယ်ဆိုတာကိုတွေ့ရလို့ အမြဲဘူးလို့သိသွားတာအနိစ္စနုပသနာညာခေါ်တယ်တခါတခါမှလည်းကိုယ်ထဲမှာရတာလေးတွေဒီဆိုခံခဲ့တဲ့ခံစားမှုတွေတွေပေါ့လေဒါလေးတွေတွေ့တတ်ပါတယ်ကိုယ်ပေါ်ချင်းလည်းငင်းမှာအဲမှလို့ရှိရင်ဒီရတဲ့အနိစ္စခံခဲ့တဲ့ခံစားမှုဝေဒနာလေးရတဲ့အနိစ္စအနိစ္စတရားကိုသိတော့တာ ကုသလေးလည်းပေါ်ပြီးတော့ပေါ်တော့တိုက်တည်နေကိုပေါ်ပြီးတော့ပြောက်သွားတာပဲအဲ့ဒါလေးတွေမှသိလာတယ်သူ့မှာရှိရဲ့အနေဆုခံခဲ့တဲ့သဘာဝလက္ခဏာပေါ်ပြီးတော့ပြောက်သွားတဲ့အနိစ္စလက္ခဏာဒါတော့ရှုနေတော့ပေါ်ပြီးတော့ပြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိသွားတာကအနိစ္စနိဗ္ဗာန်ညာပေါ့လေအဲ့ဒါလည်းခွဲခြားပြီးတော့လည်းသိရပါတယ် ကျန်တဲ့ဟာတွေလည်းအများကြီးပါပဲဒီမှာကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါကြည့်တဲ့အခါကိုယ်ရဆန့်တာဆောင်းတာငဲတာကြွတာလမ်းတာချတာဆိုတာယုတ်တရားနဲ့တရားကြီးကြောင်းကျိုးအနေနဲ့ဆက်ဆံပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းကြီးနေပဲနဲ့ဒုက္ခရာကြီးတယ်မရှိခင်ရတဲ့သူကသူပြောက်ကွယ်နေတာပဲကိုယ်ကမရှိလို့မသိတာပဲ အဲရှုတဲ့အခါကျတော့သူ့သဘာဝလက္ခဏာကိုရောကိုယ်စီလက္ခဏာကိုရောတူညီတဲ့ပေါ်ပြီးတော့ပြောက်တဲ့ဓမ္မလက္ခဏာကိုသိလာတာပါပဲအဲလိုကြည့်တာဒါဥပဒနာဉာဏ်လေးပါပါလားသူဒီပဲလေဒုက္ခပဲဒုက္ခဆိုတာလေသူပဲ သူကြီးရောက်နာမည်နှမျိုးမှဲ့ထားတယ်လို့ပြောရမှာ။ဒါမှလည်းထိချပါလေ။ဘုရားလိမ့်ဆန်ကြီးတဲ့ပေါင်းလာပေးလာထိုင်လာကြည့်တာခွေးတာဆန်းလာစောင်းလာငဲတာကြွတာလှလာချတာဒီရုပ်နာတရားတွေသူတို့ကိုယ်တိုင်ပဲဒုက္ခတရားတွေဘာဖြစ်လို့လဲဆိုတော့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်မနာတဲ့သူကနှိမ့်ဆက်နေတယ် ဤစိတ္တိတရားတွေအာဝလို့ဒုက္ခဤစိတ္တိတရားတွေဆိုတာဘယ်သူဖြစ်ဖြစ်ဘယ်လိုခုကြိုက်နေလို့ရှိရင်အဲဒီအာဝတစ်ခုတည်းရှားချီလေးဆိုမှခံစားနိုင်ဘူး။ကြာတော့ကြီးဝေးလာတာပဲမကြိုက်တော့မကောင်းဘူးဖြစ်လာတာပဲဒါ။အတန်ကြိုက်တဲ့ပုဂ္ဂိုလ်ကလည်း ကိုယ်စိတ်ဝင်စားတဲ့အတားလေးကြီးနားထောင်ရလို့ရှိကြတော့ဒီအတားပေါ်မှာလည်းညှိဝေလာတယ်ကြားတဲ့ပေါ်မှာလည်းညှိဝေလာတယ်ကြားတွေ့တဲ့သဘောမှာလည်းညှိဝေလာတယ်ကြားခံစားပေါ်မှာလည်းညှိဝေလာတာပဲကောင်းလို့ရှိရင်ပဲညှိဝေလာဟွန်းမကောင်းလို့ပေါ့မကောင်းလို့ညှိဝေလာတော့ပါတော့ဒါအမှန်တရားပါပဲ ဘယ်တော့ပဲတချင်းကြတဲ့ပုဂ္ဂိုလ်ဖြစ်ပြီးလို့တချင်းသာကြီးချက်ကစကားကြားတယ်ကြားတော့နားကြီးလာတာပဲဘယ်တော့ပဲအလတ်ကျတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီနာတာရှိခံလို့ရှိရင်ကြားတော့လေရိုးသွားတာမကောင်းတော့ဖြစ်သွားတာဘာဖြစ်ဖြစ်လောကမှာကောင်းပြီဆိုတဲ့အရာတွေဟာသုံးဆွဲပါများလို့ရှိရင်ကြားတော့ရိုးသွားတော့အဲဒီမကောင်းတော့ဖြစ်သွားတာပဲတော့ ပြီးတော့ပေါ်ပြီးတော့ပြောက်သွားတဲ့မမြဲတဲ့တရားစီပဲလေသူ့မှာအဖြစ်ဖြစ်ဓာတ်ချက်တွေကပါလာတော့ဒါရီရရှိတယ်ဒါရီရနှိစက်နေတော့ဒုက္ခဆိုတော့လေသူပဲအဲဒီနှိစက်တဲ့အချင်းရာလေးပါလာတော့ဒီမှာအဲဒီဒုက္ခလက္ခဏာကိုရှိမှဆရာမကောင်းဘူးလို့ တိသွားတာပေါ့လေမကောင်းလို့ရှုမြင်နေကြအဲ့ဒါဒုက္ခနုပါဒနာညာခေါ်တယ်အဲလိုအိဋ္ဌံကြီးတဲ့တရားတွေဒုက္ခကြီးတဲ့တရားတွေဟောလေမငြင်းအောင်လည်းဘယ်သူမှလုပ်ပြီးနေတာမဟုတ်ဘူးရှင်းအောင်လည်းဘယ်သူမှလုပ်ပြီးနေတာမဟုတ်ဘူး မမြဲတဲ့တရားတွေလည်းတရားကိုလည်းပဲမြင်အောင်လည်းလုံးလုံးဖြစ်ဘူးစီရင်မကောင်းတဲ့တရားတွေကိုလည်းပဲကောင်းပါစေဆိုတဲ့အနေနဲ့ဘယ်သူမှလုံးလုံးဖြစ်ဘူးဘုရားဆိုကြပါစို့ရှားမှုတွေဖြစ်လာတယ်ရှားမှုတွေဖြစ်ဖို့ရနာကောင်းပါပဲနာအကြည့်ရရှိမှရှားမှုဖြစ်တာခြားတွေခါခြားခံကြတာပါလေ အတန်ရှိမှလည်းပဲဒီဟာကြားရတာပဲအတန်ရှိကြားရဘူးနားပြနေတဲ့ပုဂ္ဂိုလ်ပါအတန်ကြောင်းကြားမလို့ဘုရားဟိုကျင်အတန်ကြီးတော့ရှိရပါဘူးနားတော့ကောင်းပါရဲ့အတန်မလာဘူးဆိုလို့ရှိရင်မကြားရဘူးနားရဲ့အတန်ရဲ့ဒီတော့ကနာဇာတိဒါရရလည်းပဲအရှိတအပိတ်ဆိုမရှိဘူးဆိုလို့ရှိရင်တော့ အဲ့ဒီကြားတဲ့အောင်စီစိတ်ကလေးဥလှည့်သွားတဲ့အခါကြားကိုကြားမှာပဲအဲ့ဒီခါကြားလို့ရှိရင်မဟာဇမကြီးတွေဘောလေးထောင်းနဲ့တိမ့်နဲ့ခြီးပြီးတော့တားလို့လည်းရအောင်စားစရာအကြောင်းတွေမဆုံးဘူးဆိုလို့ရှိရင်ဇမကြီးတွေထောင်းနဲ့တောင်းနဲ့ခြီးပြီးတော့ကြားစီလို့လုပ်လို့မရဘူးအဲ့ဒါဒီထဲမှာ သူတို့ရဲ့ဩဇာအာဏာကြောင့်ဖြစ်တာမဟုတ်ဘူးဆိုတာပေါ့လေကိုယ်တည်းကဇီဝအတ္တလေးနဲ့သိနေတာလည်းမဟုတ်ဘူးသိနေတာလည်းမဟုတ်ဇီဝတ္တလေးကိုအပြာအငွေပြေးတဲ့ပရမအတ္တကြီးဆိုတော့လည်းမပါဘူးဆိုတာပေါ့လေကျုံနာသဘာဝတရားတွေဖြစ်ပေါ်ပြီးတော့သူဟာသူပြိုက်သွားတာပဲ ဖြစ်လေဖြစ်လေနဲ့ဗောလေသူတို့နှိမ့်ဆက်နေတာပဲဆိုတော့ဗောလေအဝဆဝတ္တနာဆိုတာဗောလေကိုယ်လိုတိုင်းဘာမှဖြစ်တဲ့တရားတွေဆိုတော့ဗောလေအတ္တရဲ့အလိုတိုင်းဘာမှဖြစ်တဲ့တရားတွေဆိုတော့သူသဘောတိုင်းသူဖြစ်နေတာဆိုတော့သင်ရှားတယ်ဟွန်းကျိုးတရားတွေဖြစ်ဖို့ကြောင်းတွေစုံစည်းလာပြီဆိုလို့ရှိရင်ဘယ်ပရမအတ္တကြီးရမှာ အပြည့်စင်တယ်လို့လုံးလုံးမရအောင်အကြောင်းမငြင်းလို့ရှိရင်ဖြစ်စီဆိုတဲ့ဟာရဲ့စေတလုံးပဲအနေနဲ့ဘယ်ပြမကြီးရမှဖန်ဆင်းလို့မရဖြစ်ခွင့်ကျုံးလာပြီဆိုလို့ကြီးဘယ်ပြမကြီးရမှတားလို့မရတဲ့ဟွန်းမမြဲတဲ့တရားတွေပဲလေကိုယ်လိုတိုင်းမဖြစ်ရှင်းရနေတဲ့တရားတွေပဲလေကိုယ်လိုတိုင်းမဖြစ် သူသဘောတိုက်သူဖြစ်နေတဲ့အတ္တမပါတရားတွေပဲဆိုတာပေါ့လေအနတ္တတရားတွေပဲဆိုတာပေါ့လေရှုနေရသဘောပေါက်လာတယ်ဘင်္ဂညာဘရောက်တဲ့ခါကျတော့ပို့ပြီးတော့သဘောပေါက်နောက်တာလေးရာဖြစ်ဖြစ်တည်နေပါလေမမြဲတဲ့အချင်းရာတွေဆင်းရဲတဲ့အချင်းရာတွေပါတဲ့ အနတ္တယုံနာဖြစ်စီကြီးပေါ့လေရှင်ရအဝဆဝတ္တနာကာရောဆိုတာပေါ့လေဟွန်းအတ္တရဲ့အလိုတိုင်းကိုဖြစ်ဖက်နဲ့သူသဘောတိုင်းသူဖြစ်နေတဲ့အချင်းရာလေးတွေပေါ့လေအဲ့ဒါတွေမြင်လာတဲ့အခါမှာအနတ္တသဘောဆိုတာကောင်းအောင်မြင်လာပေါ့ကောင်းသိလာပါပါပဲဒီတော့အနိစ္စမြည်တဲ့တရားစီပဲလေဒုက္ခ ဒုက္ခလိတဲ့တရားတွေပဲလေသုံးဖို့အနိစ္စဖြစ်တဲ့ဒုက္ခတရားတွေပဲလေအတ္တမပါလို့အနတ္တဒီအနတ္တဓမ္မတွေဆိုတာပေါ့လေအဲ့ဒါနားလည်သွားမှာပါပဲဒုတိယထဲကအမိ၃ယောက်အမိ၃ခုမှဲ့ထားတယ်လို့ပေါ့လေထားတယ်နားလည်သွားမယ်အနိစ္စတရားဆိုတာလည်းဒီပဲယုံနာမယ်ဒုက္ခတရားဆိုတာလည်းဒီပဲဒီပဲယုံနာမယ်အနတ္တတရားဆိုတာလည်းဒီပဲယုံနာမယ် ဒါဥဒ္ဒထေရှားပါတယ်အခန္ဓာခေါ်တဲ့ဘဝ6ပါးတကား6ပုံမှာအတိတ်တခေါ်တဲ့အာယု6ပါးတိတ်ခတ်လာပြီဆိုလို့ရှိရင်မြင်မှုမြင်တွေ့မှုမြင်အမြင်မှုမြင်တွေ့မှုမြင်ခံစားမှုကြားမှုကြားတွေ့မှုကြားခံစားမှုစသည် အပွင့်တတရားဖြစ်နေပါပဲတရားဖြစ်ပြီးတော့စိတ်တတိုင်းတည်နေတခဏချင်းဖြစ်ပြီးတော့တခဏချင်းကြောက်သွားတာပဲတခဏချင်းဖြစ်ပြီးတခဏချင်းဖြောက်သွားတယ်ဆိုတော့အခုမွေးပြီးတော့အခုပဲတည်တယ်ဆိုတော့အတိတ်ပဲပေါ့တတဝတူတွဲကမွေးပြီးတော့နိုင်ပိုင်းလေးခံရတဲ့ရှိတယ် နှစ်ပိုင်းခန္ဓာလည်းရှိတယ်နှစ်ပိုင်းခန္ဓာရှိတယ်နှစ်တော်ချက်တဲ့ခန္ဓာရှိတယ်ဒီလိုတရားတာရှိပါလားအဲ့ဒါကတော့အများနားလျောင်အများထုံးစာရပြုံးရိုးဆိုရှင်အရာပေါ်လေဓမ္မမွေးဖွားလာတဲ့ကြည်တယ်ဆိုတာပါဒီကိုယ်ရဲ့ယုံနာတရားတွေကချက်ချင်းမွေးပြီးချက်ချင်းကြည်ကြည်တော့တာ မြင်ပြီးတော့ချက်ချင်းပြောက်ကြားပြီးတော့ချက်ချင်းပြောက်ကြားတဲ့တိုင်ကြည့်နေဦးတာရှင်ကိုယ်လိုရှိတာလည်းပဲကြည့်နေဦးပြောက်တာပဲဒါခဏိကမရဏခေါ်တယ်တခဏချင်းမွေးဝဲပြီးတော့တခဏချင်းတော့တည်တည်သွားတာတဲ့အတိတ်တည်းအတိတ်တည်းဆိုပဲကောင်းနေခြင်းနဲ့ထဲမှာပြည့်စုံတတ်တဲ့အရာတွေဆို လူဆုံးပစ္စည်းတွေဆိုပစ္စည်းတဲ့အလွယ်ပစ္စည်းတဲ့အရာတွေဆိုရင်ကောင်းနေရှင်းတယ်မတည့်ဘူးရည်ရွယ်ကောင်းမှမကောင်းပဲဘူးအသုံးခံလာတယ်ဆိုလို့ရှိရင်တော့နည်းနည်းတော်သေးတာပါလေအသုံးခံတဲ့ပစ္စည်းတွေကတခဏလေးပြည့်သွားတာပဲပစ္စည်းတဲ့ပစ္စည်းဟာအကောင်းရှင်းနဲ့ဝင်တယ်လို့ပဲ ကိုယ်ရဲ့အခုပဲဖြစ်ပြီးတော့အခုပဲဖြစ်သွားတဲ့ခုပဲမွေးပြီးတော့ခုပဲတည်သွားတဲ့ယုံနာတရားတွေဟာဘယ်အကောင်းရှင်းရဝင်မလဲအဲဒီဖြစ်လိုက်ကြတယ်မွေးလိုက်တည်လိုက်တဲ့နှိမ့်ဆက်နေနှိမ့်ဆက်ခံရတာကိုပဲဆင်းရဲတယ်နာတောင်းလို့မြတ်စွာဘုရားကယတနိစ္စတန်ဒုက္ခလို့ဆိုတာပါ ယတရိစ္ဆန်အကျင့်တရားစီဖြစ်ပြီးတော့ပြတ်သွားလို့မမြဲတာလေဒါဒုက္ခဖြစ်ပြီးတော့ပြတ်သွားတဲ့တရားတွေဟာဝေးလိုက်ကြည့်လိုက်ဆိုမကောင်းတာတွေလည်းသူပဲအိဋ္ဌတရားစီကလည်းဒုက္ခပဲဟောတာပါလေမြတ်စွာဘုရား ရောကိုယ်ထဲမှာရည်ကြီးကြောင်းကြီးလိုပါလေအမြင်ပြမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဆိုတာအခန္ဓာယုတ်တရားတွေအတိုက်တယုတ်တရားတွေအပွင့်တနံတရားတွေပေါ့ယုံနေနံတရားတွေဟာဒီတရားတွေဟာသူက အနိစ္စဆိုတော့လည်းသူပဲဒုက္ခဆိုတော့လည်းသူပဲအဲဒီအနိစ္စကြီးတဲ့တရားတွေဒုက္ခကြီးတဲ့တရားတွေမမြဲတဲ့တရားကိုမြဲအောင်လုပ်လို့မရဘူးဒုက္ခတရားကိုလည်းပဲဆင်းရဲကြီးဖြစ်စေလို့လုပ်လို့မရဘူးဖြစ်စီဆိုတဲ့တကောရှင်လည်းမရှိဘူး။နာတိကြတယ်။အဲ့ဒါကိုပဲအနတ္တလို့ခေါ်တာပဲ။ ယံဒုက္ခတတနတ္တယံကျင်တရားဒီဒုက္ခဖြစ်ပြီးတော့ပြည့်သွားမွေးပြီးတော့တည်သွားတာမဟုတ်လို့မြဲတဲ့အတွက်ဆင်းရဲအတိတ်တဆိုလို့ရှိရင်ဘယ်ကောင်းခြင်းနဲ့တဲ့ဆင်းရဲတန်တူဖြစ်ပြီးတော့ဖြစ်ပြီးတော့ပြည့်မွေးပြီးတော့တည်သွားတဲ့ မကောင်းတဲ့တရားစီပဲလေအနတ္တကိုယ်လိုတိုင်းဖြစ်ခြင်းအတ္တဆိုတာမရှိအဝဆဝတ္တနာအလိုတိုင်းဖြစ်စီနိုင်တဲ့အတ္တဆိုတာမရှိအနတ္တတရားအဲဒီယုံနာတရားတွေဘာလဲအတ္တမရှိသူတို့ကိုယ်တိုင်ကလည်းပဲအတ္တမဟုတ်မဟုတ်တာပါလဲဆိုတော့ဓမ္မပဲ တရားဖြင့်တဘာဝပဲဒါပဲအဲဒါသူတို့အကြောင်းတွေကြောင့်ဖြစ်ချင်ဖြစ်နေကြတာဆိုင်ရဆိုင်ရအကြောင်းတွေကြောင့်ဆိုင်ရဆိုင်ရအကျိုးတွေပေါ့လေအကြောင်းနဲ့အကျိုးကွင်းဆက်နေဖြစ်နေကြတဲ့တရားတွေဆိုတာပေါ့လေဘုရားမြတ်စွာကိုယ်တိုင်ကအနိစ္စဒုက္ခအနတ္တလို့အမိတပြီးတော့ဟောထားပါလေ။ ဇာရဲမှာဆုံးနေတာနဲ့လက်တွေ့အထုတ်လို့နိစ္စတရားကြီးပမာဏနဲ့တည်ပြီးဆိုလို့ရှိရင်အဲဒီနိစ္စကြီးတဲ့တရားကြီးကိုယ်တိုင်ကပဲရှုလို့ကြည့်တော်တဲ့ပုဂ္ဂိုလ်တို့အားငြင်းနေကြောင်းငြင်းဆန်တယ်လို့ဆိုပါတယ်။ငြင်းနေတဲ့ပြုကိုငြင်းဆန်တယ်ဆိုတော့ မမြဲကြောင်းကိုခံကြရတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။တောင်းသဘာဝဓမ္မာဟိတေနေဝသဘာဝေနဈာနန္တာနံနိစ္စတပฏิခိပါတိနာပါ။နိစ္စဓမ္မဆိုတာခုနပြောခဲ့တဲ့ခန္ဓာတိုက်တာအပွင့်တာပေါ့လေယုံနာတရားတွေဟုတ်လား။အနိစ္စဓမ္မလို့ခေါ်ပါတယ်။ ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့သဘောသူတို့မှရှိတယ်။ပြီးပြီးတော့ဖြစ်တဲ့အချိန်တီးမနေဘူးပျောက်သွားတာပဲ။အဲလိုသဘောရှိတဲ့အတွက်သူတို့ကိုအနိစ္စဓမ္မလို့ဆိုပါတယ်။အဲဒီအနိစ္စဓမ္မတွေကအနိစ္စဓမ္မသူတို့ကိုလည်းကမြဲတည်ရသည့်အဖြစ်ကိုသိခိပါဠိနာမညှဉ်းဆန်ကြတယ်တဲ့။တို့တို့ မြဲနေတာမဟုတ်ပါဘူးဆိုတာရှင်းဆန်ကြတယ်ဒီစကားကိုအဆောင်ပြန်လိုက်လို့ရှိရင်ကျုပ်တို့မမြဲဘူးလို့ဝန်ခံကြတယ်တဲ့ဒါဆိုရယ်ဝန်ခံဖြုတ်ကျင်ပြီးကြတယ်ဟောလေဥပါဖြင့်အမှုနဲ့အမှုတစ်ခုနဲ့ရေးယူထားတဲ့တရားခံကိုရှိသေးတဲ့အခါမှာသူကဖုံးကွယ်ရလို့ရှိရင်လည်းလည်း အမှန်ထွက်အောင်ဆိုပြီးတော့ပေါ့လေဆင်ရအလာပိုင်ကြီးကနည်းနည်းလေးတို့ပြရတယ်ဆိုနည်းနည်းလေးညှိပြရတယ်အဲ့ဒါညှိပါပြတော့မခံနိုင်တော့သူဟာဒီမှုကျူးလွန်ပါတယ်ဆိုတော့ဒီဝန်ခံတယ်လို့ပေါ့အဲညှိစေပြလိုက်လို့ရှိရင်သူကဝန်ခံတော့တာပဲအနာမခံနိုင်တော့ဘူးအဲ့ဒီသဘောမျိုးပါပဲ။ အဲတော့မမြဲကြောင်းဝင်ညှိဆိုင်ကြတယ်ဆိုတော့အဲမြဲတည်နေကြောင်းညှိဆိုင်ကြတယ်ဆိုတော့မမြဲကြောင်းကိုခံရတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဘယ်လိုပုဂ္ဂိုလ်တို့အားဝန်ခံကြတယ်လို့ဆိုတော့ဈာနတနာနဲ့ဈာနတနာအခုလိုမြင်ခဲ့ကြားခဲ့နားခဲ့စားခဲ့ထိခဲ့ထိခဲ့ခန္ဓာတိုက်တဲ့အဖွင့်တတ်တယ် ဖြစ်တုံးဖြစ်ဆွေလေးမှာပေါ့လေမြင်နေကြတယ်စသည်ဖြင့်ရှုမှတ်လို့သိနေတဲ့ယောဂီပုဂ္ဂိုလ်တို့အားအဲဒီပုဂ္ဂိုလ်တို့အားမြဲကြောင်မြဲဆံတယ်မမြဲကြောင်ကိုခံကြတယ်စာတွေးနဲ့တွေးနေတဲ့ပုဂ္ဂိုလ်တွေလားစဉ်းစားနေတဲ့ပုဂ္ဂိုလ်တွေလားမဟုတ်ဘူးတေလေးဝအစုံအတ္တနောဆိုတာဝင်တော့ ဆရာဆရာရုပ်တွေမှာသူသဘာဝလက္ခဏာလေးကိုယ်စီလက္ခဏာလေးရှိတယ်အဲဒီကိုယ်စီလက္ခဏာလေးတွေကိုသိရအောင်ပေါ့လေသူလက္ခဏာနဲ့အဲရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ရှုမှတ်လို့သိတဲ့ယောဂီပုဂ္ဂိုလ်ကမမြဲချောင်းကိုဝန်ခံဖြောင့်ကျက်ပေးရသည်ဒီစကားကိုအဖြောင့်ယူလို့ရှိရင် ကိုယ်တို့ကယုံနာတရားတွေပေါ်လုံးပေါ်ဆွေးလေးမှာပေါ့လေကိုယ်တို့သတိပ္ပာကြီးနဲ့ချိန်သားကဆရာဆိုင်ပြီးတော့ပေါ့လေကိုယ်စီကိုယ်စီသဘာဝလက္ခဏာလေးသိအောင်ရှုမှတ်လို့ပိုင်းပိုင်းခြားခြားအကြောင်းနဲ့ယူသိနေတဲ့ပုဂ္ဂိုလ်တွေအဲဒါဝန်ခံတယ်လို့ဒီလိုဆိုလိုပါတယ်အခုရှင်းပြတဲ့စကားချင်းအရာ ခန္ဓာတိုက်တာအပွင့်တာဖြစ်တဲ့ယုံနာတရားတွေဟာအနိစ္စဒုက္ခအနတ္တလို့သုံးပြီးရတယ်လို့ပြောတယ်။ဒီနေရာပြင်ကိုယ်စီကိုယ်စီသဘာဝလက္ခဏာဖြစ်တဲ့ယုံနာတရားတွေဟာအနိစ္စဆိုတော့လည်းသူပဲဒုက္ခဆိုတော့လည်းသူပဲအနတ္တဆိုတော့လည်းသူပဲသုံးပြီးရတယ်လို့ပြောတယ်။ သူတို့မှလည်းပဲတူကြီးလက္ခဏာလေးတွေကလည်းပဲသုံးကြီးပဲရတာပဲဒီကြလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာပါလေဒီကြလက္ခဏာဆိုတာပေါ်ပြီးတော့ပြောက်သွားတဲ့အချင်းရာလေးဒါအနိစ္စလက္ခဏာခေါ်တာပေါ့ပြုမှုပြမှုနှိစ္စခံရတဲ့အခြေအနေအချင်းရာဒါဒုက္ခလက္ခဏာလို့ခေါ်ရတယ် အတ္တရဲ့အလိုတိုင်းမဖြစ်သူသဘောတိုင်းသူပေါ့လေဖြစ်နေတဲ့အချင်းရာလေးဟာဒါအနတ္တလက္ခဏာလို့ခေါ်ပါတယ်လက္ခဏာ၃ချက်ရှိပါတယ်ကိုစီကိုစီအဲယုံနာတရားတွေမှာအဲ့ဒါလေးရှိတယ်သူကတော့ဟွန်းများသောအားဖြင့်အခုခေတ်မှာတော့ယောဂီတွေအိဋ္ဌလက္ခဏာထင်တာကများပါတယ် လက်ကျန်နိဗ္ဗာန်ဉာဏ်ဖြစ်သူများပါတယ်ဒီလက္ခဏာ၃ချက်တည်းကနိစ္စလက္ခဏာမြင်လို့ရှိရင်ဈာန်တဲ့ဒုက္ခလက္ခဏာအနတ္တလက္ခဏာရောရှင်းမနေဘူးလားမြင်ရမရောက်ပြီဘူးလားဆိုတာပေါ့အဲဒီလိုမေးကြရလေးရှိပါတယ်အဲဒီလိုဆက်ပြောပါမယ် အဲ့ဒီလက္ခဏာ၃ချက်ထဲမှာများသောအားဖြင့်အခုခေတ်လူတွေဆိုအနိစ္စလူပသနာထင်တယ်ဆိုတာပါလေမိဂိယတုတ်တံမှာတော့ကိစ္စဆိုင်ရင်တော့မိဂိယအနတ္တဆိုင်ရာစန္တာတိလို့ဆိုတာပါလေကိုယ်တည်းကဖြစ်တဲ့ယုံနာတွေသူတို့ဖြစ်တုံးပြည့်စင်မှလိုက်ပြီးတော့ရှုတဲ့အခါ ပိုးပေါ်ပြီးတော့ပျောက်သွားတဲ့အိစ္ဆလက္ခဏာပေါ့လေအိစ္ဆတရားကိုလည်းကြည့်တယ်ပေါ်ပြီးတော့ပျောက်သွားတဲ့အိစ္ဆလက္ခဏာကိုလည်းကြည့်တယ်ဒါရီကမြဲတဲ့သူသဘောတိုက်သူဖြစ်နေပါလားဆိုတာပေါ့လေအနတ္တပညာလည်းထင်လာတယ်အနတ္တလက္ခဏာလည်းမြင်လာတယ်ဒီတော့အိစ္ဆလက္ခဏာမြင်ခြင်းဖြင့် သူသဘောတိုက်သူဖြစ်တဲ့အနတ္တလက္ခဏာလည်းအလိုလိုမြင်သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့တမင်သူ့ကိုရှုရတော့မဟုတ်ဒါကြီးအနတ္တတရားတွေပဲအတ္တမရှိတဲ့တရားတွေပဲလို့သူရှုရတော့မဟုတ်နိစ္စရှုလို့မမြဲတာကိုကြည့်တာလည်းပဲအနတ္တတရားလိုလိုထင်သွားတာဒါပဲအနတ္တတရားတော့ထင်မှတော့ဒုက္ခလက္ခဏာလည်းပဲမြင်ပြီပေါ့ဟွန်းဒီတော့လက္ခဏာ၃မျိုးတွေက တစ်ခုခုမြင်လိုက်လို့ရှိရင်ကြံတစ်ခုမြင်ပြီးသားဖြစ်သွားတာပါရှင်ရင်းကပေါ်ပြီးတော့မမြဲပုံတွေတည်သွားလို့ရှိရင်ကြံတဲ့ဆင်းရဲပုံနဲ့အတ္တမပါသူ့လူတိုင်းကြီးဖြစ်ပုံလည်းပဲအလိုလိုကြည့်ပြီးသားဖြစ်သွားတယ်ကြောင့်ဧကိကသမိဒိဋ္ဌိဣတိရဒောယဒိဋ္ဌမိဝါလို့ဆိုထားပါတယ်လက္ခဏာ၃ချက်တည်းက တမျိုးမျိုးအခုလိုရှုလို့မြင်ပြီးလိုက်လို့ရှိရင်မြင်ပြီးရဲ့တဲ့ကျန်တဲ့နှမျိုးကိုလည်းပဲအလိုလိုမြင်ပြီးသားဖြစ်သွားတယ်မြင်မှုကိစ္စဖြစ်ရှိသွားတယ်အဲဒီလိုလည်းပဲကျန်ကံများဖွင့်ဆုံးထားပါတယ်အခုယောဂီတွေအဲ့ဒီတိုင်းတွေ့နေပါတယ်အဲဒီမှာဆက်ပြောထားတာတော့ကျေးဇူးလက္ခဏာဆိုဧကကမိဒိဋ္ဌိဒိဋ္ဌမိဝါဒခုနတိုင်ပါပဲ အဲဒီဒီစုလက္ခဏာစီလို့ပြထားပါတယ်တော့ဟာဒီတိုင်းမြင်နိုင်တယ်အဲနောက်တွေရှားမှဆက်ပြီးတော့မြင်တဲ့ကြားတဲ့ခိုင်နားတဲ့ခိုင်စသည်ပေါ်အဲ့ဒါလေးတွေခြုံပြီးတော့ပြောပါဦးမယ်ဒီနေ့တော့ဒါပဲတွေ့ကြအောင်စို့ material စာ